ဆိုအငူတွေမပါပါဘူးရိုးရိုးဆိုတော့ဘာဟောရမလဲတော်ဓမ္မစာရီမလျှောက်တတ်ပါဗျာอืมရိုးရိုးဆိုတာသူဟာဆိုလိုတာဒီလိုနဲ့တူပါတယ်အဲယုတ်တရားနန္တရားအနိစ္စဒုက္ခအနတ္တအစာရတဲ့အဲ့ဒီသဘောတွေသိများများမပြောဘဲနဲ့လူဘိန်းနာဝင်အောင်နားလည်လွယ်အောင်ပြောပါဟောပါဆိုတဲ့အဓိပ္ပာယ်နဲ့တူပါတယ် ခက်တာဒီဘုန်းကြီးကလည်းနှုတ်ကအကျင့်ပါနာဘာပြောပြောဟိုရောက်ရောက်သွားတယ်ဘယ်ရောက်ရောက်သွားတော့ဝိပဿနာကြီးရောက်သွားတယ်မြတ်စွာဘုရားရဲ့သာသနာတော်တဲ့သာသနာဆိုတာအဆုံးအမဘုရားရှင်ရဲ့အဆုံးအမဟာ45ဝါပတ်လုံးရှင်တော်မြတ်ဘုရားညွန်ကြားပြတာဆုံးမတော်မူခဲ့တာ တရားတော်တွေအများကြီးပဲသို့တော်လည်းပဲအဲ့ဒီတရားတော်တွေအကျဉ်းချုံးလိုက်တဲ့အခါကျတော့သဗ္ဗပါပတ္တအကရဏံကုသလတ္တဥပသမ္ပရာသစိတ်တပရိယောဒပနံဣတံဗုဒ္ဓနာသာသနံဒါပဲရှိတယ်45ဝဘလုံးဟောတဲ့တရားတွေအကျဉ်းချုံးလိုက်တော့အဲ့ဒါပဲရှိတယ်သဗ္ဗပါပတ္တအကရဏံကုသလတ္တဥပသမ္ပရာ သစိတပရိယောဓမ္မနံဧတံဗုဒ္ဓနာသာသနံကျင့်စရာကြံစရာဘုရားရှင်ရဲ့သာသနာမှာမများပါဘူးနည်းနည်းပဲတဲ့။ဘာလဲဆိုတော့တပ္ပပပတအကရဏမကောင်းမှုဟူသမျှမပြုလုပ်ခြင်းအပြစ်မကင်းတဲ့မကောင်းတာဟူသမျှမလုံနဲ့ရှောင်ပါတဲ့။ ကုသလတ္တဥပတမရာကုသလတ္တကောင်းမှုဟုသမျှပြည့်စုံစေခြင်းကုသလတ္တဥပတမရာကောင်းမှုဟုသမျှပြည့်စုံစေခြင်းကောင်းတယ်ဆိုတာဟုသမျှပြည့်စုံအောင်စီဘူးပြုလုပ်ပါတဲ့အပြစ်ကင်းတာတွေအပြစ်ကင်းတာတွေအပြစ်ကင်းတယ်ဆိုတာမိမိသူတို့ဘာနှစ်ဦးလုံးကိုမထိခိုက်မနစ်နာစေတဲ့အပြုအမူအပြောဆိုအကြံအတွေးတွေ အဲ့ဒါတွေကိုပဲကောင်းမှုခေါ်တဲ့ကုသလတ္တဥပသမ္ပရာကောင်းမှုဟူသမျှပြည့်စုံစေခြင်းသစေတပရိယောဓပနာမိမိစိတ်ကိုဖြူစင်စေခြင်းမိမိစိတ်ဖြူစင်အောင်ထားပါစိတ်ထဲမှာလူချင်းတတ်မဲ့မှုလောဘတွေလည်းလောဘအငြိအကျေးတွေလည်းမဝင်စေနဲ့စိတ်ဆိုးစိတ်ပြတ်မှုဒေါသအငြိအကျေးတွေလည်းမဝင်စေနဲ့ ထောင်လွှားတက်ကြွမှုမာနအငြိအကျေးမနာလိုမှုအိတ်တာအငြိအကျေးဝန်တုမှုမစ္စရိယအငြိအကျေးတွေလည်းမဝင်စေနဲ့စိတ်ပြောင်းလဲမှုဥဒိစ္စစိတ်စေတသိက်ရုပ်ပါလေလံထိုင်မိုင်မှုထိနာမိတာအငြိအကျေးတွေလည်းမဝင်စေနဲ့အထူးသဖြင့်မကောင်းတာတွေကိုလောက်ရမှမရှက်တဲ့အဟိရိကအငြိအကျေးမကောင်းတာတွေကိုလောက်ရပြောရ ပြန်တွေ့ရမှမရှိတဲ့အဟိရကအညစ်အကြေးမကောင်းတာတွေကိုလောက်ရပြောရကြံတွေ့ရမှမကြောက်လန့်တဲ့အနုတ္တပအညစ်အညစ်အကြေးအဲ့ဒီအညစ်အကြေးတွေစိတ်မှာမတင်မဲနဲ့စိတ်ကလေးဖြူစင်းနေအောင် ကြိုးစားပြီးထားပါတဲ့များများကြီး မလောက်ပါနဲ့အလုတ်သုံးလုတ်ပဲတဗ္ဗပပတာအကရဏမကောင်းမှုဟုသမျှမပြုလုပ်ခြင်းနံပါတ်1အချက် တော်ပြီအဲ့ဒါဆိုရင်မတော်တော်များများပြည့်စုံသွားပြီကုသလတဥပသမတာဥပသမရာကောင်းမှုဟူသမျှပြည့်စုံစေခြင်းနံပါတ်1ချက်သစိတ်တပရိယောဓပနံမိမိစိတ်ကိုဖြူစင်အောင်ထားခြင်းဧတံမကောင်းမှုရှိအောင်ကောင်းမှုဆောင်၍ဖြူအောင်စိတ်ထဤသုံးပါးသည်ဗုဒ္ဓနာဖျားရှင်ဆက်ဆက်တို့ဤသာသနာအဆုံးအမတော်ပေတည်း သုံးမျိုးတည်းရဘာတွေလောက်ရဘာတွေရှောင်ရမှာတဲ့မကောင်းတာဟုသမျှရှောင်ဘာတွေလောက်ရမလဲကောင်းမှုဟုသမျှပြုလုပ်ပြီးတော့ပါစိတ်ကိုဖြူစင်အောင်ထားအဲ့ဒီသုံးမှပဲတဲ့ဒီတော့ဒီစကားသုံးခုကိုခြုံပြောရမယ်ဆိုလို့ရှိရင် မကောင်းတာဟုသမျှရှောင်ဆိုတဲ့စကားနဲ့ကိုကျင့်သီလ လုံခြုံအောင်စောင့်ထိန်ပါဆိုတဲ့အတိတ်ပဲပြောတယ်။ကောင်းမှုဟုသမျှပြည့်စုံအောင်လုပ်ပါလို့ဆိုတာနဲ့ပုံညကရိယာဝတ္ထု10ပါးတဲ့ကဘာဝနာပုံညကရိယာဝတ္ထုဖယ်ထားကျန်တဲ့ပုံညကရိယာဝတ္ထု၉မျိုးကိုပြုလုပ်ပါ။ဟာဒီအိဗယ်တက်ရောက်တဲ့ ပုံညာကရိယာဝတ္ထု10ပါးကဘာတွေပါလိမ့်မလဲဟွန်းဒါနပေကံလူရန်စွန့်ကြဲမှုသီလကိုယ်နဲ့နှုတ်ကိုကောင်းစွာစောင့်စည်းထိန်းသိမ်းမှုဘာဝနာတမာတိပညာတွေဖြစ်အောင်မိမိတဏ္ဍာမှာ ပွားများမိမိတဏ္ဍမှာတမာတိပညာတွေဖြစ်အောင်ပွားများအားထုတ်မှုအပ္ပစာယနာဆိုတာပါတော့ယူသည်ပူဇော်လိုက်တဲ့လူတွေကိုယူသည်ပူဇော်မှုဟုတ်တယ်မလားအပ္ပစာယနာဝေယဝိဇ္ဇဆိုတာကကုသိုလ်လုပ်ငန်းတွေပြုလုပ်မှုเนาะကုသိုလ်ဖြစ်ပွဲဖြစ်တဲ့ဝေယဝိဇ္ဇတွေဆောင်ရွက်မှုမတ္တိဒါနဆိုတာ မိမိပြုလုပ်တဲ့ကုသိုလ်ကိုအမြပေးဝေရမယ်ပတ္တ ानु ဘောရဏကသူတစ်ပါးတို့ပြုလုပ်တာကိုဝမ်းမြောက်ဝမ်းသာရှိရမယ်စိတ်ထဲကဝမ်းမြောက်ဝမ်းသာရှိတော့နှုတ်ကဘယ်လိုဆိုသလဲကောင်းလိုက်တာကောင်းလိုက်တာကောင်းလိုက်တာလို့မဟုတ်ပေဘူးလားကောင်းလိုက်တာကောင်းလိုက်တာကောင်းလိုက်တာလို့ဗမာလိုပါဠိလိုကြတော့အမေ ဘာသာပြန်တယ်ကောင်းကြပါလားနော်တက်တော့တယ်ဘာသာပြန်တော့တယ်ပတ္တနုမောဒနာဓမ္မတော်နာတရားနာခြင်းဓမ္မဒေသနာတရားဟောခြင်းဒိဋ္ဌိစုကမ္မဖြောင့်မတ်သောအယူကိုယူခြင်းဘယ်နှပါလဲအဲအိဗေကကောင်းမှုဟူသမျှပြည့်စုံစေခြင်းဆိုတဲ့စကားနဲ့ ပုံညကိရိယာဝတ္ထု10ပါးမှာဘာဝနာပုံညကိရိယာဝတ္ထုကိုခြံထားကြံတဲ့9ပါးကိုပြုလုပ်ကြလို့ဒီလိုဆိုလိုတယ်ဘာဝနာပုံညကိရိယာဝတ္ထုဘာကြောင့်ခြံထားရမှာတော့မပြုကောင်းလို့လားဒါဖြင့်ဘာကြောင့်ခြံထားရမှာလဲသစိတ်တပရိယောဒပနာမိမိစိတ်ကိုဖြူစင်အောင်ထားခြင်းနောက်တစ်ချက်ကနော်စိတ်ကိုဖြူစင်အောင် ထားနိုင်တာကဘယ်နည်းနဲ့မှထားနိုင်တယ်လဲဩဘာဝနာနဲ့မှထားနိုင်နော်အဲကြောင့်သစိတ်တပရိယောဒါပနာမိမိစိတ်ကိုဖြူစင်အောင်ထားခြင်းဆိုတဲ့စကားနဲ့ဘာဝနာတရားများပွားများအားထုတ်ကြပါတဲ့ဘာဝနာတရားများပွားများအားထုတ်အဲတနည်းအားဖြင့်ဒီသုံးချက်ကိုပြောရင်ဒီလိုလဲပြောနိုင်သေးတယ်ပုံညာဝတ္ထုပုံညာကရိယာဝတ္ထု10ပါးထဲမှာ မကောင်းမှုဟုသမျှမပြုလုပ်ခြင်းဆိုတဲ့စကားနဲ့သီလပုံညကိရိယာဝတ္ထုကိုယူပါပြုပါလို့ဆိုလို့သီလဆိုတာမကောင်းတာရှောင်ရတယ်တွေပဲမဟုတ်လားတချို့ကောင်းတာလုပ်ရတာလဲသီလအနေနဲ့ရှိတယ်စာရိတ္တသီလဆိုတာတို့တော့အဲ့ဒါကတော့အသာထားတော့ကောင်းမှုဟုသမျှပြည့်စုံစေခြင်းဆိုတဲ့စကားနဲ့ပုံညကိရိယာဝတ္ထု10ပါးကအခေါဏ အထက်ကစကားနဲ့ယူခဲ့တဲ့သီလပုံညကရိယာဝတ္ထုရဲ့အောက်တတိယအချက်မှာပါဝင်တဲ့ဘာဝနာပုံညကရိယာဝတ္ထုရဲ့အဲ့ဒီနှစ်ခုဖယ်ထားကျန်တဲ့၈ပါးကိုကောင်းမှုသမျှပြည့်စုံစေခြင်းဆိုတဲ့စကားနဲ့ယူဆယူရတယ်မိမိစိတ်ကိုဖြူစင်အောင်ထားခြင်းဆိုတဲ့အချက်နဲ့ဘာဝနာပုံညကရိယာကိုယူရတယ်ဒီတော့သာသနာမှာ ဒီစကားသုံးချက်ကို လိုက်နာပြီဆိုလို့ရှိရင်တခြားလှုပ်เสียရှိသေးသလားမရှိတော့ပြည့်စုံမသွားဘူးလားဒါကြောင့်မလို့45ဝါလုံးဟောကြားတော်မူထားတဲ့ဟောကြားညွှန်ပြတော်မူတဲ့ဆုံးမဩဝါဒဒေသနာတော်ရဲ့အကျဉ်းချုပ်ဆိုလို့ရှိရင်ဒါပဲတဲ့ဒီသုံးချက်ထဲပဲလိုက်နာကြပါများများကြီးမဟုတ် မကောင်းမှုဟုသမျှမပြုလုပ်ခြင်းကောင်းမှုဟုသမျှပြည့်စုံစေခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်းဤသုံးပါးသည်ဘုရားရှင်တို့၏အဆုံးအမတော်ပေသည်ဆိုမကောင်းမှုဟုသမျှမပြုလုပ်ခြင်းကောင်းမှုဟုသမျှပြည့်စုံစေခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်းဤသုံးပါးသည်ဤသုံးပါး ရားရှင်တို့၏အဆုံးအမတော်ပေသည်မကောင်းမှုဟုသမျှမပြုလုပ်ခြင်းကောင်းမှုဟုသမျှပြည့်စုံစေခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်းဤသုံးပါးသည်ဘုရားရှင်တို့၏အဆုံးအမတော်ပေသည်ဆို နောက်တစ်ခါဆိုလဲပါဒီတော့မကောင်းမှုဟုသမ ्या မပြုတ်လို့ခြင်းဆိုတာမှ၅ပါးသီလလည်းပါတယ်ဒုစရိုက်တရား10ပါးတွေလည်းပါတယ်မပြုတ်လို့ဖို့ ဒုစရိုက်တရား10ပါးကဘာတွေပါလိမ့်မလဲကာယဒုစရိုက်က3ပါးဝစီဒုစရိုက်က4ပါးမနောဒုစရိုက်က3ပါးဒုစရိုက်ဆိုတာမကောင်းတဲ့အကျင့်မကောင်းတဲ့အလုပ်ဘာမကောင်းတာလဲဆိုတော့အပြစ်ရှိတာအပြစ်ရှိလို့မို့မကောင်းတဲ့အလုပ်မကောင်းတဲ့အကျင့်ကိုဒုစရိုက်ခေါ်တယ်။ဒီကကာယဒုစရိုက် ကိုယ်နဲ့ပြုရတဲ့မကောင်းခြင်း၃မျိုးပါရိပါလိမ့်မလဲပါဏတိပါဒအဒိဏဒါနကာမိတုမိစ္ဆာစာရတတ္တဝရဲ့အသက်တာခြင်းသူတော်ဘာဥစ္စာမတရားယူခြင်းသူမြတ်သားမရပြမှကျူးလွန်ခြင်းဒီ၃မျိုးကကိုယ်နဲ့ပြုနိုင်တဲ့မကောင်းခြင်း၃ပါးပဲတဲ့မလုံနဲ့ရှောင်ပါ ဒီလိုဆိုလို့တယ်မဟုတ်လားတတ္တဝါရဲ့အသက်လည်းမတတ်ပါနဲ့တောင်းတန်ရွာကအစမတတ်ပါနဲ့သူတို့ဘာဥစ္စာဆိုလို့ရှိရင်မပေးဘူးဆိုရင်အချီတမြန်အတချောင်းမိကျတဆန်ကအစမယူပါနဲ့မတရားမယူပါနဲ့ရှောင်ပါတဲ့ဘသူကတော့သူကခိုင်းတာတော့မြတ်စွာဘုရားက သူများတဲ့သားများပြင်မှကျူးလွန်မှုမပြုပါနဲ့တဲ့ဒါလဲရှောင်ပါတဲ့တတ္တဝါရဲ့အသက်ကိုတတ်တယ်ဆိုလို့ရှိရင်ဘာဖြစ်တတ်တယ်လဲဆိုတော့ညင်စေသူအားအနာမြသနာကြံပါသည်သူကိုတပ်ဖြတ်သက်တူရမတအသက်ရှိသူတော်ဘာကို စိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်အောင်ညှင်းဆဲတဲ့ပုံကူများအနာယောဂများတယ်တဲ့အမြဲတမ်းအနာယောဂနဲ့မိတ်ဆွေဖွဲ့နေရတတ်တယ်ယောဂတစ်ခုပြီးတစ်ခုတွယ်ကပ်နေတတ်ဒီယောဂပျောက်သွားရင်ပျောက်မှမမကြံဘူးနောက်တယောဂကလာနောက်တယောဂမှမကြံသေးဘူးနောက်တယောဂဖြစ်နေအဲ့ဒီပုံကိုယ်တွေဟာသူများကိုဆင်းရဲစိတ်ဆင်းရဲဖြစ်အောင်ညှင်းဆဲခဲ့လို့ညှင်းဆဲသူအားအနာများတနာကြမ်းပါသည်သူများကိုမညှင်းဆဲပဲနဲ့ ပနာတတ်တယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကကြံ့မာရေးပြည့်စုံတယ်တဲ့တို့မြမီတို့ဒါကြောင့်ကြံ့မာရေးပြည့်စုံနေတာ ਨੇ တူပါတယ်တော့တနာသလားသူများတနာတတ်ကြလားဟုတ်ကလားသူများကိုမငင်းစေပဲနဲ့တနာရဲဆိုကြံ့မာတယ်တဲ့ဒါကြောင့်မို့အနာယောဂများကြောင်းအသက်တူကြောင်းဖြစ်တဲ့ညှင်းဆဲမှုတပ်ဖြတ်မှုအမှုမပြုတ်ရနဲ့တဲ့ သူကိုတတ်ဖြတ်တက်ဒူရမတအသက်ရှိသူကိုသူတစ်ပါးတတ်တယ်ဆိုလို့ရှိရင်အသက်ဒူရမတဘူးဆိုအသက်ရှိတယ်ပြီးတော့သူတစ်ပါးဥစ္စာမခိုးယူဟာမတရားမယူရသူတစ်ပါးဥစ္စာမတရားယူတဲ့ပုဂ္ဂိုလ်များဘာဖြစ်တတ်တယ်လဲဆိုပစ္စည်းဥစ္စာမရှိပဲမွဲပြာကြတတ်တယ်ပစ္စည်းဥစ္စာမရှိပဲမွဲပြာကြတတ်တယ်ဒါကြောင့်ရှောင်းပါတဲ့ သူတို့ဘာသားမယားပြမကျူးလို့မှုမပြုပါနဲ့တဲ့။ဘာကြောင့်လဲလို့ဆိုတော့သူတို့ဘာသားမယားပြမကျူးလို့တဲ့ပုဂ္ဂိုလ်ကာမဂုဏ်တရားတွေမှာမှောက်မှောက်မှားမှားပြုကျင်တဲ့ပုဂ္ဂိုလ်တွေဟာအရှိန်အဝါအကျော်ဆိုးလဲမဲ့တတ်ပါတယ်တဲ့။ဩဇာအာဏာလဲပြတ်တတ်ပါတယ်တဲ့။ပြီးတော့တမလွန်ဘဝတွေမှာဆိုလို့ရှိရင်ယောက်ျားမဟုတ်မိန်းမမဟုတ်နှစ်ပုံပန်းတို့ဆိုတာတွေဖြစ်တတ်တယ်တဲ့ ယောက်ျားလည်းမပြီးသားမိန်းမလည်းမပြီးသားဂွာကြတတအကောင်မဝါကြတတအကောင်မပြောမှလည်းခက်တယ်ဝါခွာကြတတအကောင်ပြောမှလည်းခက်တယ်ခွာကြရနော်တွေ့ဘူးကြလားယောက်ျားမဟုတ်မိန်းမမဟုတ်နော်နပုံပန်းတုတ်တဲ့ခေအခေါ်ကတော့ဘာခေါ်ပါလဲပါတယ်ယောက်ျားမိန်းလို့ခေါ်တယ် ဟိုနောင်နာကပြောတယ်အဖွာရဲ့ဂန္ဓုတဲ့အဲ့တော့စဉ်းစားကြည့်ပေါ့အဖွာရဲ့ဂန္ဓုဆိုတဲ့ကမဟန်ဘူးပေါ့နော်အဲ့ဒီတည်းကမဟန်တော့ဘူးဒါကြောင့်မို့သူများများသူများသားများများပြင်မကျူလို့မဲ့စိတ်မကူးနဲ့အဲ့ဒါမဟန်ဘူးဂန္ဓုဖြစ်သွားမယ်နော်လက်တွေ့လားလက်တွေ့လားမျက်မြင်လားတေချာလည်းပြောပါ ဗျာ။အော်ဟေးအဲ့လိုပြောတာ။ဒီလိုဒီမှာအိမ်သားကိုညာကိုမော်ရပြော။အော်ဟေးဟုတ်ပြီ။ဒီလိုလေမရကြီးကစားတော့မစား။မွဲလိုက်တာမှအဲ့ဒါလက်တွေ့ရနော်။အဲမြင်မြင်ပဲနော်။အဲ့ဒါကာဒုစရိုက်သုံးပါတဲ့ကိုနဲ့ပြုရတဲ့မကောင်းတဲ့အကျင့်သုံးပါအဲ့ဒါရှောင်ပါတဲ့။နောက်ဝစီဒုစရိုက်၄ပါးနှုတ်နဲ့ပြောတဲ့မကောင်းခြင်း မကောင်းတဲ့နှုတ်ပြော၄မျိုးပေါ့မကောင်းတဲ့နှုတ်ပြော၄မျိုးအပြစ်ရှိတဲ့နှုတ်ပြော၄မျိုးမပြောနဲ့တဲ့ရှောင်းပါအဲ့ဒါလေးအဒီချက်တွေဟာမကောင်းမှုဟုသမျှမပြုလုပ်ခြင်းဆိုတဲ့ဩဝါဒထဲမှာပါတယ်မုဒ္ဒဝါဒမမှန်တဲ့စကားတွေလိညာပြောတာပိတုဏဝါစာ သူနှုတ်အချစ်ခင်ပြက်အောင်ဂုံချောတာဖရုဒဝါစာကျမ်းနဲ့ရိုင်းဆိုင်တဲ့စကားတွေပြောတာတန်ဖပလာပလောကီလောကုတ္တရာအကျိုးတစ်ဆက်ခမမရှိတဲ့အနှစ်သာရမရှိတဲ့စကားတွေပြောတာတဲ့မကောင်းတဲ့နှုတ်ပြောလေးမျိုးအဲ့ဒီနှုတ်ပြောလေးမျိုးရှောင်ပါတဲ့ဘာကြောင့်ရှောင်ရမလဲဆိုလို့ရှိရင်လိန်ပြောတဲ့ပုဂ္ဂိုလ်လိန်ပြောတဲ့ပုဂ္ဂိုလ်များမြတ်စွာဘုရားမြတ်စွာဘုရားမိတ်နဲ့ လိမ်ပြောတာတို့မမှန်တာပြောတာတို့မဟုတ်တာပြောတာတို့ညာပြောတာတို့ဘာများခြားနာလဲစကလုံးခြားနာတယ်နော်ဧကန္တမအတိတတမုသာဝါဒိဋ္ဌသန္တုနောဝိဋ္ဌိနပရောပရလောကတနတ္ထိလောကေအဂါရိယနတ္ထိပပံအဂါရိယဧကန္တမအတိတတ အမှန်စကားတည်းဟုသောတကုရိသောတရားကို ကြော်လွန်၍သွားသောမုသာဝါဒိဋ္ဌဇန္တိနောမဟုတ်မမှန်လောက်ကြံပြောဆိုလေရှိသောတတ္တဝါအားဝိထိဏပရလောကတတမလွန်လောကကိုကြိုးခိုင်ထားသည်ဖြစ်၍လောကီလောက၌အကာရိယံထိုသူ မပြုတ်ဝန်သောဘာပမကောင်းမှုမီသည်နတ္ထိမရှိကြမဟုတ်တာမမှန်တာပြောဝန်တဲ့ပုဂ္ဂိုလ်များတဲ့ တမလွန်ကြောခိုင်းထားတဲ့ပုဂ္ဂိုလ်တွေတဲ့တမလွန်ကြောခိုင်းတယ်ဆိုတာဘာပြောတာလဲတမလွန်အရေးကိုထဲ့မတွေးဘူးတဘဝအရေးပဲသူတို့ကြည့်တယ်သူတို့ရဲ့မျက်စိဟာခေါင်းအထိပဲတွေးတယ်ခေါင်းဟိုပဲသူတို့မတွေးတော့ညံမျက်စိခေါင်းဟိုပဲမတွေးတော့တမလွန်အရေးမတွေးဘူးခေါ်အဲကြတော့တမလွန်မှာဖြစ်ချင်တာဖြစ်ပါစေငရဲကြကြအပယ်ကြကြအဝီစီကြကြအပြိတ္တာသူတို့ကဘာပဲဖြစ်ဖြစ်ဖြစ်ချင်တာဖြစ် ပြစ္ဆုတ်ပံဘဝမှာငါလှုပ်ချင်တာလှုပ်ပြောချင်တာပြောရပြီးရောဆိုတဲ့စိတ်ထားသူ့မှာရှိတယ်တဲ့ဒါကြောင့်သူ့မှာသူမပြုတ်ဝင်နဲ့မကောင်းဘူးဘာမှမရှိဘူးတဲ့လူလည်းတရဲတယ်တရိစ္ဆာန်တ attva လည်းတရဲတယ်သူဥစ္စာလည်းမတရားယူတယ်သူများတမရရဲ့ပြမှပြုလွန်ရဲတယ်မူသားမှပြောရဲပြီဆိုလို့ရှိရင်တော့မကောင်းမှုသမျှ तू အကုန်လုံးလုပ်ရဲတာကြီးပဲတဲ့မလုပ်ဝနာမရှိဘူးဖះရှင် အဲ့လိုပြောတော့ဘာဖြစ်မလဲဆိုတော့မာယာတာထေပလိပ္ပစနှုတ်လျာမတိအပြစ်ဒီကမပီစကားမညီသွားနှင့်ပုံညာပါဇကို6ကလျက်ညစ်ထအိန္ဒြေ6ထအိန္ဒြေ6ကအိန္ဒြေကိုနေမလဩဇာကြ၍နှုတ်ကကြံထောစိတ်လျက်ဘောသည်ရှောင်းသောအပြန်အကျိုး၏တဲ့မူသားပြောတဲ့ပုဂ္ဂိုလ်တွေဟာ မာယာတာထေပလေပစာမာယာတာထေရများတယ်ပလေပစာနှုတ်ရမတိအပြစ်တီကမပြီးစကားစကားလည်းမပြီးဘူးမညီသွားနဲ့သွားလည်းမညီဘူးမပြီးစကားမညီသွားနဲ့မာယာတာထေပလေပစာနှုတ်ရမတိအပြစ်တီကမပြီးစကားမညီသွားနဲ့ပုံညာပဇပဇပုတ်တယ်တဲ့ပဇပုတ်တဲ့လူတွေအဲ့ဒါစကားမမှန်လို့မူတဝရအပြောများလို့ ကို6ကလည်းခန္ဓာကိုယ်ကလည်းစူစူပြေပြေဘယ်တော့မှမရှိဘူးတဲ့သူကြည့်လိုက်မှဖြင့်အသားကြီးက6ကကနဲ့ကို6ကလည်းညစ်ထအိန္ဒြေအိန္ဒြေကလည်းပဲမကြည်လင်ဘူးတဲ့အိန္ဒြေနောက်อยู่တယ်ဆိုတာမျက်နှာမကြည်မလင်ရှိတယ်ညစ်ထအိန္ဒြေကိုနေမလားခန္ဓာကိုယ်အချိုးအစကလည်းမကြမလှဘူးတဲ့ ဩဇာကြ၍ဩဇာကြလျက်ဩဇာအာဏာလည်းမတက်ရောက်ဘူးသူစကားဘသူမှအရေးဆိုင်ပြီးတော့မလိုက်နာဘူးတဲ့ကိုနေမလားဩဇာကြ၍နှုတ်ကကြံထော် ပြောလိုက်မှပြင်ဆိုလို့ရှိရင်ဒုံနဲ့ထိုးလိုက်တယ်လို့လှန်နဲ့ပြစ်လိုက်တယ်လို့ပဲတဲ့နှုတ်ကြံတယ်ကြံကြံတန်တန်ပြောတတ်တယ်စိတ်လျက်ပေါ်သည်စိတ်ကလည်းပဲလော်လီလျက်ပေါ်လိုက်တာ လွန်ရောဘယ်တော့အခါမှတီတီတန့်တာမရှိဘူး စိတ်လျက်ပေါ်သည်ရှောင်သောပြန်ကျူရီဘုရားရှောင်ရင်ကျူရီရတယ်ဒါကြောင့်မလို့အဲဒီဝစီဒုစရိုက်ကိုလည်းရှောင်မှာဂုံချော့တယ်ဆိုတော့ဝစီဒုစရိုက်နှုတ်ပြောကိုလည်းရှောင်မှာဂုံမအောင်ပြုတာဖြစ်တဲ့အတွက်မိမိချစ်ခင်သူနေပါတတ်တယ်တဲ့ကျန်တဲ့ရိုင်းဆိုင်တဲ့စကားတွေမပြောနဲ့ကျန်စွမ်းရိုင်းဆိုင်တဲ့စကားတွေပြောတယ်ဆိုလို့ရှိရင်လည်းပဲမိမိကို နင့်နင့်နာနာပြောတဲ့ပုံကိုယ်တွေဘဝတိုင်းဘဝတိုင်းမှာတွေ့ရတတ်တယ်တဲ့အကျိုးမရှိတဲ့စကားတွေမပြောနဲ့အကျိုးမရှိတဲ့စကားတွေပြောတယ်ဆိုလို့ရှိရင်ဆင်းတယ်လူအားတယ်လူလူနှုံလူဖြင်း ဖြစ်တတ်တယ်တဲ့အဲကြောင့်ဒါတွေရှောင်ပါတဲ့အဲ့ဒါတွေဟာတပ္ပပပတ္တအကရဏနဲ့ပါတဲ့ဝစီဒုစရိုက်၄ပါးမနောဒုစရိုက်၃ပါးဆိုတာကအဘိဇာပြာပါဒမိစ္ဆာဒိဋ္ဌိ အဘိဇာသူရဘစီစဉ်ကိုရလို့တမှုရှေးရှုကြံစည်နေတဲ့စိတ်ထားပြပါဒသူရဘကိုဖြည့်ဆည်းလိုတဲ့စိတ်ထားမိစ္ဆာဒိဋ္ဌိအယူမှားတဲ့အယူယူနေတာအဲ့ဒါစိတ်နဲ့ကြံတွေးရတဲ့ဒုစရိုက်တရား၃ပါးတဲ့အဲ့ဒီဒုစရိုက်တရားတွေလည်းမလောက်ပါနဲ့တဲ့သူတို့ဘာစီစဉ်ဥစ္စာ တိုးတက်နေတာတွေ့တယ်ဆိုလို့ရှိရင်ဝမ်းသာပါဩတော်ရှာတဲ့ရှိကံကလည်းကောင်းလို့အခုပစ္စုပန်မှာဉာဏ်ဝိရိယကလည်းတော်လို့မို့ စီဝဥစ္စာတက်ရှားပြီတယ်ဝန်တာစရာပါပဲဝန်တာစရာပါပဲလှူနိုင်မှာပဲတန်နိုင်မှာပဲသူများတွေလည်းဖြန့်ဝေနိုင်မှာပဲဝန်တာစရာပါပဲလို့အဲ့လိုသူများစီစဉ်ဥစ္စာတက်တယ်ဆိုလို့ရှိရင်စိတ်ထဲကဝန်တာပြီးအဲ့လိုတွေးပါတဲ့ဟောအဲ့ဒါတွေငါရကောင်းမှာပဲလို့အဘိဇ္ဇာမဖြစ်ပါနဲ့တဲ့အဘိဇ္ဇာဆိုတာအဲ့ဒါပြောတာအဘိဇ္ဇာကိုတချို့ကအရက်ထဲမှာအခေါ်လွဲနေတယ် အဘိဇ္ဇာဆိုတာသူတော်ဘာစီစိန်ကိုရလို့သမှုရှေးရှုကြံသိခြင်းတဲ့။အော်ဟိုပစ္စည်းငါရရင်ကောင်းမှာပဲဟိုကငါရရင်ကောင်းမှာပဲအဲ့ဒီတက်အိမ်ငါရရင်ကောင်းမှာပဲဟိုမျိုးသမီးငကကဟိုမျိုးသမီးနားမှာပန်းထားတဲ့စိတ်ငကကြီးတဝင်းဝင်းကငါငကကြီးများဖြစ်ဘလောက်ကောင်းမလဲလို့အဲ့လိုစိတ်ထဲမှာဖြစ်တဲ့ဆိုအဲ့ဒါအဘိဇ္ဇာပဲတဲ့။ပြာပါဒဆိုတာသူတို့ဘာကိုအမျိုးမျိုးဖြည့်ဆည်းခြင်းလားနာမည်ဖြည့်ဆည်းခြင်းနဲ့ ဂုံသိမ်ဖြစ်စီခြင်းနဲ့စီးစိမ်ဖြစ်စီခြင်းနဲ့လူကိုလည်းဖြစ်စီခြင်းနဲ့အဲ့ဒီဖြစ်စီခြင်းနဲ့စိတ်ကိုပြပါရခေါ်တယ်မိစ္ဆာဒိဋ္ဌိဆိုတာမှားတဲ့အယူတွေကဲအဲ့ဒီသုံးချက်အဲ့ဒီစိတ်ထားသုံးမျိုးပဲစိတ်ထားကောင်းနေလေဘာကောင်းဒါကြောင့်ဒါတွေလည်းရှောင်ပါတဲ့အဲ့ဒါကိုတပ္ပပပတ္တအကရဏမကောင်းမှုဟူသမျှမပြုလုပ်ခြင်းအဲ့ဒါနဲ့မြတ်စွာဘုရားကဩဝါဒပေးခဲ့တယ် ကုသလတဥပတံ္မရာကောင်းမှုဟူသမျှပြည့်စုံစေခြင်းကောင်းတာတွေလုပ်ပါအပြစ်ကင်းတာတွေလုပ်ပါအထကရာကတော့ဒီနေရာမှာကုသလတဥပတံ္မရာကိုဘာဖွင့်ထားတယ်လဲဆိုတော့တမထဘာဝနာလုပ်ငန်းလုပ်ပါလို့ဒီလိုဖွင့်တယ်သစိတ်တပရိယောဒါဗနာမိမိစိတ်ကိုဖြူစင်အောင်ထားပါဆိုတဲ့စကားနဲ့ဝိပဿနာဘာဝနာလုပ်ငန်းကိုလုပ်ရမယ်လို့အထကရာကဒီလိုဖွင့်ထားတယ်ဒါပေမဲ့လို့အထကရာအပါထားလိုက် ကုသလတာဥပတမရာကောင်းမှုဟုသမျှပြည့်စုံစေခြင်းဆိုတဲ့စကားနဲ့သီလကောင်းမှုကတော့ရှေ့ကမကောင်းမှုဟုသမျှမပြုလုပ်ခြင်းဆိုတဲ့စကားထဲမှာသီလကောင်းမှုကပါသွားပြီဒီတော့ကုသလတာဥပတမရာကောင်းမှုဟုသမျှပြည့်စုံစေခြင်းဆိုတဲ့ဒီစကားထဲမှာဒါနာဘာဝနာပဇာယနာဝေယဝိဇ္ဇပဋိဒါနဒါနာအပဇာယနာဝေယဝိဇ္ဇပဋိဒါနပတ္တနိမောရဏဓမ္မသောနာဓမ္မဒေသနာဒိဋ္ဌိစုကာမဒီပုံညာကရိယာဝတ္ထု၈ပါး ပြုလုပ်ရမယ်လို့ဒီလိုယူဆရနောက်သစိတပရိယောဒါပနံဆိုတဲ့စကားနဲ့ကျမှသမထဘာဝနာဥပဒနာဘာဝနာတွေပွားသမထဘာဝနာဆိုတာတော့သမထဘာဝနာကဘာကိုရည်ရွယ်ဘယ်ရည်ရွယ်ခြင်းနဲ့ပွားရတာလဲသမထကမ္မနာကလေဘာရည်ရွယ်ခြင်းနဲ့အထောက်ရတယ်လဲရေရတင်းတင်းပြောပါဟမ်သမထကမ္မနာအထုတ်လို့ရှိရင်ဘာတွေရမလဲ ဇံရမယ်မဟုတ်လားဇံဆိုတာဘာလဲအာယုံတစ်ခုထဲမှာစိတ်စူးစိုက်မြုပ်ဝင်တည်ငြိမ်နေမှုဒီတဲ့ဘာပူသေးလဲမပူပါဘူးဒီကသမထသမထဘာဝနာကိုအားထုတ်လို့မဟုတ်လို့အာယုံတစ်ခုထဲမှာစိတ်စူးစိုက်တည်ငြိမ်မြုပ်ဝင်နေပြီဆိုလို့ချင်းအဲ့ဒီစိတ်ထဲလောဘဒေါသမောဟမာနတွေဝင်အောင်မလားစူးစိုက်မြုပ်ဝင်နေတဲ့အချိန်မှာမဝင်တော့ဝင်တော့ဟောစိတ်မဖြူစင်ဘူးလား ဖြူစင်တယ်အဲ့ဒါစိတ်ကိုဖြူစင်အောင် လုပ်တာမဟုတ်ပေဘူးလားဒါကြောင့်မလို့ယသိတွေရှိကယသိတွေတော်တယ်သွားပြီးတော့ပစ္စည်းဥစ္စာတွေစွန့်ပစ်ပခဲ့ပြီးတော်တယ်သွားပြီးသမထဘာဝနာတွေအားထုတ်ကြသမထကမ္မထသမထအလုပ်တွေလုပ်ပြီးတော့မိမိတို့စိတ်မှာလောဘဒေါသမောဟတွေမဝင်အောင်စိတ်ဖြူစင်အောင်ကြိုးစားအားထုတ်ကြတယ်တဲ့အဲ့ဒါကြားဘူးကြလားကြိုးစားအားထုတ်တာတော့မှန်ပါတယ်ဒါပေမဲ့တိုးတွေကခွာမြူတဲ့ရောက်လာတဲ့အခါကျတော့တခါတရံဘာဖြစ်တယ်လဲ ဟမ်ဘာလို့ဇန်လျှောတာတော့စိတ်မနိုင်လို့ဘာကြောင့်မနိုင်မလဲကိလေသာမငြိမ်းလို့မဟုတ်ဘူးလားသမထဘာဝနာကိလေသာကိုငြိမ်းစေနိုင်သလားလောဘဒေါသမောဟတွေငြိမ်းစေနိုင်သလားမငြိမ်းစေနိုင်ဘူးတဲ့ဘာပဲဖြစ်စေနိုင်လဲဆိုတော့ငြိမ်ယုံပဲငြိမ်စေနိုင်တယ်သမထဘာဝနာကကိလေသာတွေကိုငြိမ်ယုံလေးပဲငြိမ်နေစေနိုင်တယ် မငြိမ့်စေနိုင်ဘူးဒီတော့အာယတခုထဲမှာစိတ်စူးစိုက်မြုပ်ဝင်နေပြီသမထဘာဝနာပွားလို့စူးစိုက်ပြီးမြုပ်ဝင်ပြီးတမာရီဇာညနေပြီဆိုတဲ့အခါကျတော့ဟောလောဘဒေါသမောဟတွေကစိတ်ထဲမဝင်တော့အဲ့ဒီလောဘဒေါသမောဟတွေငြိမ့်မနေဘူးလားအဲ့ဒီပုဂ္ဂိုလ်တဏ္ဍမှာထကြွတောင်းကြနေသေးလားမတောင်းကြဘူးငြိမ့်နေတယ်ဒါကြောင့်သူကငြိမ်ုံပဲငြိမ်စေနိုင်တယ်ငြိမ်စေနိုင်သလား ဝိပဿနာဘာဝနာကတော့ဆံရဆံရကိလေသာတွေကိုဆံရဆံရဝိပဿနာဉာဏ်ဆံရဆံရမဲ့ဉာဏ်ဖူဉာဏ်နေနဲ့မဲ့ဉာဏ်နေနဲ့မငြိမ့်တတ်နိုင်ဘူးလားငြိမ့်တတ်နိုင်တယ်ဆိုတော့ဝိပဿနာကငြိမ့်စေတာလားငြိမ့်စေတာလားငြိမ့်စေတာဝိပဿနာကနိုင်နိုင်အထောက်ထားပြီဆိုလို့ရှိရင်ဘယ်လိုကာမဂုဏ်အာယုန်နဲ့ပဲတွေ့တွေ့ရှုမှတ်မြဲတရားများရှုမှတ်လိုက်ရင်ကြာရင်ကြာတယ်ကြာတယ်ရှုမှတ်လိုက်မြင်မြင်နဲ့ရှုမှတ်လိုက်ကြာရင်ကြာတယ်ရှုမှတ်လိုက်နိုင်ရင်နာနဲ့စားရင်စားတယ် ထီရင်ထီတယ်သိရင်သိတယ်ကြံတွေ့ရင်ကြံတွေ့တယ်လို့ဒီလိုရှုမှတ်လိုက်ပြီဆိုလို့ရှိရင်ကိလေသာတွေချက်ချင်းချက်ချင်းငြိမ့်မသွားဘူးလားဖြစ်လာမဲ့ကိလေသာတွေကဖြစ်လာသေးလားမဖြစ်လာဘူးငြိမ့်တတ်ထားတယ်သမထဘာဝနာကတော့အဲ့လိုမဟုတ်ဘူးသူ့သမထလောကလုံးလုံးမလို့ဇန်ရပြီတမာတိရပြီးတော့စိတ်ဆုစိုက်မြုပ်ဝင်နေတဲ့အခါတော့အခါမှာပဲလောဘဒေါသမောဟစိုက်တဲ့ကိလေသာတွေကမဝင်တာအပါငြိမ့်နေတာဘေးဖယ်ပြီးတော့ အဲကာမဂုဏ်အာယုန်နဲ့လည်းတွေ့ရောဒိုင်းငနဲ့တွေ့လိုက်တာနဲ့ဒုံငနဲ့ကြတော့တာပဲမဟုတ်ဘူးလားဟိုရသေးကြီးကြားဘူးတယ်မဟုတ်လားဘယ်သေးတော့ဟမ်ဟောဆရာတော်တစ်ခါဟောတယ်ဆိုဘယ်ရသေးတော့လို့ပြောနေအဲ့ဟုတ်ကိုကြီးအဲ့ဟုတ်ကိုရင်လေးဟောကြားဘူးတယ်မဟုတ်လားဟမ်ဘယ်ကိုရင်လေးတော့ gain ပါတယ်ကိုရင်လေးတစ်ပါးကိုရင်တိတ်တာပေါ့လေအစိုက်တည်းအဲ့ဒီဇန်တွေကိုအပြန်ပြန်အလှလှဝင်စားတယ်အစင်တိုင်းဝင်စားလိုက်အပြန်လှန်ဝင်စားလိုက်ကြားပေါက်ကြားပေါက်ဝင်စားလိုက်တယ်အဲ့လိုဝင်စားလို့ကြေပွန်တဲ့အခါကျတော့အဲ့ဒီဇန်တွေကိုအခြေခံပြီးတခါအဘိညာဉ်တကူတွေရအောင်ထပ်ပြီးကြိုးစားရပြန်တယ်အဋိဋ္ဌံအဋိဋ္ဌံပြီးတော့ကောင်းကင်ကြီးကမြေကြီးဖြစ်ပါစေဆိုပြီးတော့ ဇံဝင်စားပြီးတော့ကောင်းကင်ကြီးကမြေကြီးဖြစ်ပါစေဆိုပြီးအဋ္ဌံပြီးဝင်စားလိုက်တဖြည်းဖြည်းကောင်းကင်ကြီးကမြေကြီးဖြစ်လာသူ့အတွက်ပေါ့လေအဲအဲ့ဒီမြေကြီးလမ်းကြီးကတက်သွားတဲ့အခါကျတော့လူတွေကတော့အော်ကောင်းကင်ဘုံဇံပြနေတယ်လို့ထင်ရတော့အဲလိုအဘိညာဉ်တကူရတဲ့အခါကျမှမြေရှုမိုးပြန်နိုင်တယ်ဇံရယုံတက်တက်ကတော့မြေရှုမိုးပြန်မှုမပြုတ်နိုင်ဘူးဒါနဲ့ဒီနေ့တော့ဥပိ္ပဇေဆရာနဲ့ဥပိ္ပဇေဆရာဒီကိုရင်လေးဇံရပြီးတော့ အဘိညာဉ်ကိုအမျိုးမျိုးကစားနေတာသိရတော့ကိုရင်မင်းဒီတိုင်းသာဇံအဘိညာဉ်ကိုမင်းအသုံးပြုနေမယ်ဆိုလို့ရှိရင်မသုံးတဲ့နေရာမှာသုံးပြုနေမယ်ဆိုလို့ရှိရင်မင်းဒီနေ့ဒုက္ခတွေ့မယ်တိတိကျကျဥပ္ပဇေဆရာဟောတယ်ဒါပေမဲ့လူကိုရင်ကမနာယူပါဘူးဒီနေ့တော့ဥပ္ပဇေဆရာနဲ့ဆုံးခံကြွကြတော့ဥပ္ပဇေဆရာအကင်မောင်ရင်ဆုံးခံသွားကြဆိုမှန်ပါဗျာဆရာတော်ရှိရကြွနေမှာဗျာ တပီတော့နောက်ကပဲတိုက်ခဲ့ပါမယ်ဆိုဆရာတော်ကတော့သူကတော့ကုန်းကြောင်ကြွတယ်တွဲရကြောင်နဲ့တူပါတဲ့ကိုရင်လေးကနောက်ကဆရာတော်ယွာနာရောက်လူကနီးတဲ့အခါကျတော့မှသင်္ကန်းမှာယုံဖြတ်ဖြတ်နဲ့ယုံပြီးတပိတ်ကလေးပိုက်ဇံဝင်စားလိုက်တဲ့ကောင်းကင်ကြီးမြေကြီးဖြစ်ပါစေလို့ဒိတ်ထန်လိုက်တဲ့အဘိညာဉ်တကူနဲ့ကောင်းကင်ကြီးမြေကြီးဖြစ်တော့မှအဲ့ဒီအဲ့ဒီပေါ်မှာလျှောက်ပြီးသွားတဲ့အခါကျတော့ ဇိုင်ရင်စီးလို့ပေါ့တငိမ့်ငိမ့်တငိမ့်ငိမ့်နဲ့ဝင်လေးကောင်းလာဖြတ်ပြီးသွားတယ်အဲ့ဒီဇံအဲ့ဒီအဘိညာဟာကိလေသာကိုငြိမ်ယုံငြိမ်စေတာလားငြိမ်စေတာလားငြိမ်ယုံငြိမ်စေတာနော်ယွာနာလည်းရောက်ရောယွာနဲ့မလမကန်းကရေကံမှာမိန်းကလေးတွေက ရေခတ်လာရေခတ်ရင်းနဲ့နေပြီးတော့ မိန်းကလေးတယောက်ကအင်မတန်အတန်ကောင်းအဆူကောင်းမိန်းကလေးကရေခါရင်ပြင်းလို့မလို့တချင်းဆိုတကူအဲ့ဒီတချင်းတန်လဲကြာရောကိုရင်ကမလေးတချင်းနဲ့ကောင်းလိုက်တာတချင်းကောင်းလိုက်တာဆိုတဲ့ကတချင်းတန်မောတာယာတမဲ့တာယာတမဲ့တဲ့ကာမဆန္ဒနိဝရဏသူစိတ်ထဲဝင်သွားပြီတို့တော့အာမကောင်းသေးဘူးဇန်ကပဲဇန်သမารိကပဲအာကောင်းနေသေးလို့သူ ကောင်းငင်မှာပဲရှိနေနိုင်သေးတယ်နောက်ဒါနဲ့ဘယ်သူတွေပါလိမ့်မလဲလို့ငုံကြည့်လိုက်တော့မိန်းကလေးတွေသွားတွေ့တော့မလေးအချောအလှတွေပြောမပြနိုင်ပါဘူးလို့စိတ်ထဲကဖြစ်သွားကြည့်လိုက်တာနဲ့အတန်လဲตายာတတ်မဲ့အစင်းလဲตายာတတ်မဲ့ဘာနိဝရဏတွေဝင်သွားလဲကာမိဆန္ဒနိဝရဏတွေဝင်သွားတယ်နိဝရဏဆိုတာဇာနဲ့ဇာရဲ့ယံသူပဲဇာအားကောင်းနေရင်နိဝရဏမဝင်နိုင်ဘူးနိဝရဏအားကောင်းနေရင်ဇာကထွက်ပြရတယ် ဒါနဲ့အသာကိုရောအဆင့်ကိုရောတက်လက်တက်လက်တက်မဲ့မိလိုက်ရောတမာရီတွေကလုံးဝပြေကြသွားတယ်စိတ်မငြိမ်တော့ဘူးစိတ်ကဘယ်ပဲရောက်နေလဲမိန်ကလေးစီပဲရောက်နေအဲ့ဒါနဲ့တမာတိတွေလည်းပြေရောကိုရင်လည်းပဲဂျွန်းထိုးကြဘယ်ကြတော့ဟောအောက်ကရေကကြီးပဲဟမ် ရေခါမိန်းကလေးတွေကရေခတ်နေတာအောက်ကရေကန်ကြီးပဲဟမ်ကြရင်တော့ရေကန်မကြဘူးပါပဲတဲ့သို့တော်လည်းပဲဇံကသူ့အရှိန်ကရှိတဲ့အခါကျတော့ဇံအရှိန်ရောက်မယ်ကိုရင်လေးကခန္ဓာကိုယ်ကိုနည်းနည်းလွှဲပေးလိုက်တဲ့အခါကျတော့ရေကန်နဲ့မကြဘဲနဲ့ကံမသွားကြတယ်ကံပေါင်းမသွားကြတယ်တဲ့။ကဲကိလေသာကိုငြိမ်စေသလားငြိမ်စေသလားငြိမ်စေုံငြိမ်စေတာကာမဂုဏ်အာယုန်နဲ့တွေ့တဲ့အခါကျတော့မခံနိုင်ဘူးသွားတာပဲ။ ဒါကြောင့်မို့သမထဘာဝနာလောက်နေတော့အာမကုလောက်ဘူးတဲ့ကာမဂုဏ်အာယုန်နဲ့တွေ့လို့ရှိရင်ဂျွန်းပြန်တာပဲတဲ့ဒါကြောင့်စိတ်ဖြူစင်အောင်လုပ်တာမှသမထဘာဝနာကိုအာမကုပါနဲ့တဲ့ငြိမ်ယုံငြိမ်စေတဲ့သမထဘာဝနာအာမကုပဲနဲ့ငြိမ်စေတဲ့ဝိပဿနာဘာဝနာကိုအာကုပါကိလေသာတွေငြိမ်စေတဲ့လောဘကိုငြိမ်စေတဲ့ဒေါသကိုငြိမ်စေတဲ့ရှုတိုင်းရှုတိုင်းငြိမ်တာပဲ အခုယောဂီတွေစဉ်းစားကြည့်ပါလားယောဂီတွေတရားထိုင်ရှုမှတ်နေတယ်ထိုင်ရှုမှတ်နေလုံးလည်းမှတ်စိမ့်နဲ့အာရုံနဲ့တဲ့နေလုံးကိလေသာတွေငြိမ့်နေတယ်မိမိမှာတမာရီအကောင်းတဲ့အခါကျတော့လေယုတ်တဘာဝနန္တဘာဝအမှန်တိုင်းသိသိနေတယ်အနိစ္စဒုက္ခအနတ္တတွေ့တယ်လို့လည်းတွေ့နေတယ်ကိုရင်းကသာစိတ်ထဲကသာအနိစ္စဒုက္ခအနတ္တလို့မမြည်ပေမဲ့ဖြစ်ဖြစ်ပြီးပြပေါ်ပေါ်ပြီးပြောက်သွားတဲ့သဘောတွေသိနေတယ်မတည်မြဲတဲ့သဘောတွေသိနေတယ်မကောင်းတဲ့ဆင်းရဲတဲ့သဘောတွေပဲဆိုတာရှူရင်ရှူရင်သိနေတယ် ပုဂ္ဂိုလ်တ attva မဟုတ်ဘူးသူသဘောအလျောက်ဖြစ်နေတဲ့သဘာဝတွေပဲလို့ဒီလိုအနတ္တသဘောတွေလည်းသိနေတာပဲအဲဒီလိုသိနေတဲ့အချိန်မှာလည်းပဲလောဘဒေါသမောဟကိလေသာတွေမဝင်ဘူးငြိမ့်နေတယ်တခါကိုင်းတရားမှတ်ရတာတော်တော်ပင်မသွားပါပြီလေမမှတ်သေးပါဘူးလို့ဆိုပြီးအမှတ်လွတ်နေတဲ့အခါမှာကောအဲ့ဒီလောဘဒေါသမောဟတွေဝင်လာသလားမဝင်ဘူးအခုနကအတိညာဏ်တွေကပျောက်သွားသလားမပျောက်ဘူး ပေါ်ပေါ်ပြီးပြောက်ဖြစ်ဖြစ်ပြီးပြမတည်မြဲတဲ့သဘောတွေဆိုတဲ့အသိဉာဏ်ပြောက်မသွားဘူးစိတ်ထဲမှာကြံ့နေခဲ့တယ်မကောင်းတဲ့ဆင်းရဲတဲ့သဘောတွေပဲဆိုတာလည်းပဲစိတ်ထဲမှာဒီအသိဉာဏ်လည်းကြံ့နေခဲ့တယ်ဟောပုဂ္ဂိုလ်လွတ်တ attva လို့ခေါ်စရာမရှိဘူးသူသဘောလျောက်ဖြစ်ပြနေတဲ့သဘောမျှပဲအရှုခံအာယုန်နဲ့ရှုတဲ့စိတ်အရှုခံအာယုန်နဲ့ရှုတဲ့စိတ်အရှုခံအာယုန်နဲ့ရှုတဲ့စိတ်ဒီနှစ်ခုပဲဖြစ်ပြပြောင်းလဲနေတဲ့သဘောမျှတာပဲလို့ဟောလို့သိနေတဲ့အသိစိတ်ဟာကြံ့နေတဲ့ဒီအသိဉာဏ်ကြံ့နေတဲ့အခါကျတော့အဲ့ဒီအသိဉာဏ်လေး စိတ်ထဲမှာစွဲဝင်နေသမျှကာလပတ်လုံးကာမိဆန္ဒနိဝရဏပြင်းပြင်းထန်ထန်ဖြစ်ပါမလားမဖြစ်ပါဘူးအိမ်ပြန်ရမှတောင်ကြောက်သေးအိမ်ပြန်မှမကြောက်ဘူးလားအိမ်ပြန်ညင်းနေဆိုတာဘာအောင်မေးလဲကာမိဆန္ဒနိဝရဏဟုတ်ဘူးလားကာမိဆန္ဒနိဝရဏမလေးဒီနေ့ယောဂီလေးနှစ်ယောက်ယောဂီနှစ်ယောက်အိမ်ကလာအတင်းခေါ်လို့မလို့မလေးငိုလိုက်တာမှကျူကျူပါရောဘယ်လိုမှလည်းပြောမရဘူး ဒါနဲ့သူတို့အမေကဘယ်နဲ့ပြောလဲဆိုတော့ငါကတော့သမီးအာထုတ်ခြင်းအာထုတ်ခြင်းတော့အာထုတ်နိုင်ပါတယ်ကွယ်တဲ့ဒါမဲ့လို့မင်းအဖေကမရဘူးအဖေကအိမ်ကနေပြီးတော့သမီးခေါ်ပြီးသမီးခေါ်ပြီးနဲ့တတန်းတတတာဖြစ်လို့မလို့ငါလာရပါတယ်ဟိုကြတော့မင်းအဖေတွေးပြီးတော့သူကျင်နဲ့အောင် ပြောပြပြီးတော့တခါပြန်လာသေးတာပေါ့တဲ့ချော့တဲ့ဒါပေမဲ့လည်းမရပါဘူး ဘာကြောက်လို့လဲလို့ဆိုတော့ကာမိသန္တာနိဝရဏကာမဂုဏ်အာယုန်တွေကိုမနှစ်သက်လို့တော့လို့ငြိမ့်တဲ့လောက်ငြိမ့်နေလို့မဟုတ်အဲ့ဒါလို့ဝိပဿနာကဒီလောက်ကလေးစဉ်းစားလို့ရှိရင်ပဲသမထနဲ့ဝိပဿနာတန်ဖိုးခြင်းဘလောက်ကွာနေလဲအများကြီးကွာနေတယ်အများကြီးကွာနေဒါကြောင့်ဝိပဿနာအထိမလုတ်သေးသမျှတခါဝိပဿနာအထိလုတ်ပြန်တော့လည်းပဲတကယ်ထိထိမိမိမဲ့ရဖို့ရောက်မလုတ်သေးသမျှအဲ့ဒါသူက စိတ်ချမနေရသေးဘူးစိတ်မချရသေးဘူးမက်ဖို့အထိဓမ္မတဖို့ရတော်မှသာလင်အဲ့ဒီအနိစ္စဒုက္ခအနတ္တအမြင်မြင်တဲ့အမြင်အသိဉာဏ်တွေကစွဲမြဲနေတာဓမ္မတဖို့မရဘူးဆိုလို့ရှိရင်အနိစ္စဒုက္ခအနတ္တအမြင်တွေပျောက်ပျောက်သွားတယ်အချိန်သေးသွားတဲ့အခါကျတော့အဲဓမ္မတဖို့ရပြီးပြီဆိုလို့ရှိရင်တော့မပျောက်တော့ဘူးပြန်ပြီးတော့ဖြုတ်ခနဲ့ဆင်ញင်လိုက်တယ်ဆိုလို့ရှိရင်အနိစ္စဒုက္ခအနတ္တသဘောတွေသိလာတယ်ဒါခါမြတ်စွာဘုရားကတော့ ဓမ္မတဖို့နဲ့တောင်မှပဲတဲ့ဒါတင်းနေနေလို့မဖြစ်ဘူးတဲ့ဘာကြောင့်လဲဆိုတော့သောတပတိမဉဏ်ဘုံဉဏ်ရတယ်ဆိုလို့ရှိရင်အပေဘေးကတော့လွတ်သွားပြီပထမမဲ့ဖြစ်တဲ့သောတပတိမဉဏ်ဘုံဉဏ်ရလို့မလို့ဒိဋ္ဌိနဲ့ဝိသိကိစ္စကိုအမြင့်ပြပယ်တတ်လိုက်ပြီဆိုလို့ရှိရင်မကောင်းမှုဒုစရိုက်တွေအပေကြလောက်တဲ့မကောင်းမှုဒုစရိုက်တွေတော့မပြုတော့မပြုတဲ့အတွက်အပေကတော့မကြတော့ဘူးအပေကတော့လွတ်သွားပြီသူတို့လူဘုံနတ်ဘုံမြမဘုံတွေမှာ ဖြစ်နိုင်နေတယ် အဲ့လိုဖြစ်နိုင်တယ်ဆိုလို့ရှိရင်လူပုံနတ်ပုံမြမမှာလူလူဘဝထဲမှာလူလောကထဲမှာသောတပန်ဖြစ်နေနေရတယ်ဆိုလူမှုရေးတွေကမလုံမနေရဘူးလုံနေရသေးတာပဲသက္ကရာကံဖြစ်လဲလုံနေရသေးတာပဲအနာကံဖြစ်တောင်းမှပဲလူမှုရေးတွေကလုံကိုင်းနေရသေးတာပဲအဲလူတွေနဲ့ဆက်ဆံနေရတယ်ဆိုကြဲကဆင်းရဲနေမလားချမ်းသာနေမလားဆင်းရဲနေတာပဲဆက်ဆံရတယ်ဆိုကြဲကအဲ့ဒါဆက်ဆံနေရတာကိုကလည်းဆင်းရဲတာပဲဆက်ဆံရတာအဆင်ပြေနေတယ်တဲ့အောင်ဆက်ဆံနေရတာကိုကဆင်းရဲတယ်တခါတည်းကမြတ်စဉ်းစားကြည့်ပါ ကိုကအိမ်မှာအေးအေးဆေးဆေးတီလာလေးဆောက်တီးပြီးတော့ပရိလေးစိတ်နေခြင်းနဲ့ဒါမှမဟုတ်ဘူးဆိုလို့ရှိရင်တီလာလေးဆောက်တီးပြီးတော့တရားလေးထိုင်နေခြင်းနဲ့ဟောတော့ကြတကားကကောက်ကောက်တောက်တောက်တောက်တောက်နဲ့လာခောက်ပြီလာခောက်ပြီဆိုလို့ရှိရင်ဧည့်သည်ပဲသွားဖွင့်ရဟောရောက်ချလာဝင်လာဆွေမျိုးညာတကားပါပဲကိုယ်ကောင်းကျိုးလိုလာတဲ့လက်ဆောင်ပနာလေးလည်းအများကြီးပါလာတာပဲကိုယ်စိတ်တဲ့ပဲနဲ့နေလေဝမ်းသာလားဝမ်းသာလားကဲစဉ်းစားကြည့်တော့ မသားဘူးဘာလို့မသားလဲကိုနေကျင်တာတရားလေးမှတ်ပြီးနေကျင်တယ်မဟုတ်လားတရားလေးမှတ်ပြီးနေကျင်တော့ဟောအခုအဲ့ဒီအဲ့ဒီရောက်လာတဲ့အခါကျတရားမှတ်ရသေးလားအဲမမှတ်ရဘူးပြီးတော့သူကဟိုသတင်းဒီသတင်းတွေယူလာလေဦးမယ်အာညီအဝေးမှနေတဲ့အကိုကဘယ်နဲ့ပဲညီဦးလေးကဘယ်လိုဖြစ်နေတာအဲ့ဒါညီအတော်ကဘယ်နဲ့ပဲဆိုအာကြားရတဲ့နားကမတက်တာကြီးတာတကယ်ချမ်းသာသေးလားအဲ့ဒါအစဉ်ပြေးနေတဲ့လူမှုရေးမှတောင်မှအဲ့ဒီဆင်းရဲတွေကအများကြီးပဲ ဆင်းရဲဘူးလားအဲ့ဒါဖြစ်ပြီးပြက်ပြက်နေတဲ့ယုတ်တရားနန္တရားတွေဖြစ်ပြီးပြက်ပြက်နေတဲ့သင်္ခါရဒုက္ခဆိုတာအဲ့ဒါထားလိုက်အောင်ဒါအင်မတန်နဲ့နဲ့နေသေးတယ်ဝေးနေသေးတယ်အဲ့ဒါထားတိုင်းဟောဟောဒီလူမှုရေးဆင်းရဲကအင်မတန်မချမ်းသာတာအင်မတန်မချမ်းသာတာလောက်ကြောင်ဆင်းရဲအခါတည်းရမှာဆိုလို့ရှိရင် ဟောဒီမှာဆွမ်းစားပြီးတယ်ဆိုလို့ရှိရင်နားလိုက်ချင်တာ စဉ်းစားပြီးနားလိုက်ချင်တာကြော်လေကြော်လေကြော်လေခင်းပြီးတော့ဘာကြောင့်လဲဆိုတော့မနေ့ခင်းကလေးကနေပြီးတော့အာထိုင်လိုက်ပြောလိုက်ဟောလိုက်လုံနေရတာခဏတစ်ဖြုတ်ကလေးနားလိုက်ချင်တယ်နာအေပါအေပစအေဒါပေမဲ့လို့အဲစဉ်းစားပြီးမဲ့အဲအဲတွေကဒါကြဟိုကတယောက်လာပြန်ဟိုကဟိုလူကဘာလျှောက်ချင်လို့ပါတဲ့ဒီလူကဘာလှူချင်လို့ပါတဲ့ဟိုလူကဘာပင့်ချင်လို့ပါတဲ့အဲဒီနေ့ဒီလူနဲ့ထိုင်ရင်ထိုင်နေတော့ကြတဏှာကြီးထိုးမှ15မိနစ်လောက်ဘလို့တော့တယ် အဲ့ဒီခါကျတော့အော်နှစ်နာရီထုတ်လို့ရှိရင်ဓမ္မယုံသွားအောင်မှာတနာရီအခုတနာရီထိုး15မိနစ်ပဲလိုတော့တယ်ခက်လိုက်တာခက်လိုက်တာခက်လိုက်တာအဲ့ဒီတွေကလာလာနေတော့ဒီယောဂီတွေကလည်းဒီချိန်မှလာလာလျှောက်တယ်နားတဲ့အချိန်ဆိုတော့သူတို့မသိဘူးလားကမ္မထမ်းစရာစိတ်ချမ်းသာနေတာနော်စိတ်ချမ်းသာနေတာအဲ့ဒါကြည့်တော့ကဲဘုံကြီးတော်မှာဒီလောက်တောင်ဆင်းရဲနေပြီဆိုတော့အဲ့ဒါလူကြတော့ပြောစရာမလိုတော့ ပြောစရာမလိုတော့ဘူးတဲ့တခါယူထွန်းမအောင်တွေ့ရလားအဲ့ဒီဆင်းရဲတွေတွေ့တယ်သိကြတယ်နော်ဆင်းရဲလို့သိလားသဘောပေါက်ကြလားဒီတော့သောတာပန်သဂရာကံအနာဂံဖြစ်တည်တဲ့လူမှုရေးတွေကလုံနေရတယ်တဲ့ဆင်းရဲတဲ့အနာဂံမဟုတ်ယဟနာတောင်မှအဲ့ဒီလူမှုရေးဆင်းရဲတွေကတွေ့ရတယ်သို့တော့ယဟနာကတော့ဆင်းရဲလို့သူမတွေ့တော့မမြင်တော့ဘူး အဲ့ဒါကြောင့်မြတ်စွာဘုရားကအနာဂံအဖြစ်ရသည်နိုင်အောင်တော့မှရသည်တိုင်အောင်ဝိပဿနာတရားအထုတ်ပြည့်သည့်အထိတောင်မှစိတ်ချက်လက်ချက်မနေပါနဲ့အောင်တဲ့ယဟနာအဖြစ်အထိမှဆက်ပြီးမှအာမထုတ်ဘူးဆိုလို့ရှိရင်တော့စိတ်မချရသေးဘူးဘုရားရှင်ကတနာလွန်လွန်လို့မို့လို့လမ်းကောင်းလမ်းမှန်ကိုညွန်ပြတာနာသီလပဒမတေနာဘာဟုတ်သစ္စေနာဝါပါနာ အထဝါတမာရိလာဘိနာဝိဝိဒတယနေနဝါဖုသာမိနိခမံဖုသာမိနိခမံမေကံဘိက္ခုဝိဒတမာပါတိနပ်အပ္ပတောအတဝခယံသီလပဒံသီလပဒမတ္တိနာကိုချင်းသီလနှင့်ကျင့်ဝတ်မြဖြင့်နဝိဒတမာပါတိတက်တရာရခြင်းတို့မရောက်စေရာ ဘာဟုသစ္စေနတရားနှင့်ပတ်သက်သောအသည့်အမြင်အကြအမြင်မဟုတ်တုတ္တကိုရယုံမျှဖြင့်လဲဝိတာတံသက်တာရရခြင်းတို့နာအာပါတိမရောက်စေရမရောက်စေပါနဲ့အထဝါနောက်တစ်မျိုးကတမာရိလာဘေနဇံတမာရိကိုရယုံမျှဖြင့်လဲဝိတာတံဆင်းရဲကင်းငြိမ်ပြီးချမ်းသာကိုရပြီဟု၍သက်တာရရခြင်းတို့နာအာပါတိမရောက်စေပါနဲ့ ဝိဝိဒတယနေနဝလူသူကင်းစရာအတန်ကင်းစရာ နေရာ၌နေရယုံမြတ်နဲ့လေနဝိတတမပါရိတတရာရခြင်းတို့မရောက်စေရတီလာလေးဆောက်တည်ယူနေနိုင်ုံနဲ့ဥပုသ်ဆောင်နိုင်တယ်တီလာဆောက်တည်နိုင်တယ်တီလာမပြည့်စည်ဘူးဆိုလို့ဆိုုံနဲ့တော့ငါဟာတော့လောက်ပါပြီတလောက်ဆိုလို့ရှိရင်ကုသိုလ်တွေအများကြီးရနေပါပြီချမ်းသာနေပါပြီလို့ဒီလိုမအောင်မင်းနဲ့တဲ့တကယ်တကယ်ဆင်းရဲနဲ့ကြုံလာတော့တီလာကဘယ်နဲ့မှမကယ်နိုင်ဘူး စိတ်ဆင်းရဲနဲ့ကြုံတဲ့သီလကမကယ်နိုင်ဘူးအိုခြင်းဆင်းရဲနာခြင်းဆင်းရဲသိခြင်းဆင်းရဲနဲ့ကြုံတဲ့သီလကမကယ်နိုင်ဘူးတဲ့သီလအကယ်နိုင်တာဘာရှိတယ်လဲဆိုလို့ရှိရင်ဝယ်လွန်နေဆိုလို့ရှိရင်အပေဒုက္ခတိဘဝမရောက်ရုံလောက်ပဲကယ်နိုင်တာပဲတဲ့ဒါလည်းသိမသေးကြဘူးဒါကြောင့်ကိုကျင့်သီလပြည့်စုံမြတ်သီလဆောက်တည်နေအောင်မြတ်နေတော့ငါဟာတော်လှပြီလို့ဒီလိုမအောင်မိနဲ့ဝတ္တခေါ်တဲ့ကျင့်ဝတ်တွေကျင့်နိုင်အောင်ကောင်းတဲ့ကျင့်ဝတ်တွေကျွတ်နေကျင့်နိုင်အောင်မြတ်နေလည်းပဲ တော်တော့ပါပြီလို့စိတ်ချလက်ချမနေနဲ့တဲ့ကျင့်ဝတ်တွေဆိုတာဘုရားပန်းတင်တယ်ဘုရားရှိခိုးတယ်ဆွမ်းလောင်းတယ်အစရှိတဲ့ကျင့်ဝတ်တွေကောင်းတဲ့ကျင့်ဝတ်တွေအဲ့ဒါလောက်ရုံမြတ်နဲ့လဲစိတ်ထဲကငါတော့ဒီလောက်စီလုံလောက်ပါပြီလို့စိတ်ချလက်ချမနေနဲ့တဲ့တချို့ဟာရှိတာကိုဟောတရားဆိုတာအထုံနေစရာမလိုပါဘူးဒီတိုင်းလဲသိနေတာပဲကိုသူများဘာလောက်တာမှတ်လို့ပဲမကောင်းတဲ့စိတ်ထားလည်းမထားဘူးမကောင်းတဲ့လုံလည်းမလုပ်ဘူး အဲ့တော့မကောင်းတာမှမလုပ်ဖဲနဲ့ပဲတရားကျင့်နေစရာမလိုပါဘူးလို့ဒီလိုစိတ်ထဲကယူဆကြတာရှိတယ်တချို့ဟုတ်လဲဟုတ်တယ်သူတို့သီလလည်းလုံခြုံတယ်တတဝရတဲ့လည်းမသာဘူးသူများဥစားမတရားမယူသူများတမယမပြင်းမွားဘူးလိမ်မပြောဘူးသူများပစ္စည်းကိုစိတ်ထဲကတစိုးရစီမှကြံစည်စဉ်းစားခြင်းမရှိဘူးသူများဘောညစ်ပတ်ဖို့ဆိုတော့စိတ်ထဲမှာမရှိဘူးအမြဲတမ်းကူညီဖို့စိတ်ထားပဲရှိတယ်တန်ထိုင်ကလောက်လည်းကူညီတယ်ဟုတ်ပါတယ်သူတို့အဲ့ဒါလိုလုပ်နေတဲ့လူတွေ စိတ်ထဲကအောင်မိတယ်အော်တို့ကောင်းတာတွေမကောင်းတာတွေမမလုပ်ဖဲနဲ့ပဲကောင်းတာတွေပဲလုပ်နေတယ်လောက်ရှိတော်ပြီဒါဆိုလုံလောက်ပါပြီအပယ်မကြတော့ဘူးလို့ဟုတ်တယ်အမှန်တိုင်းပဲအဲ့ဒါလောက်လုံလောက်နေလို့ရှိရင်အပယ်မကြတာတော့သိကြတယ်သို့တော့စဉ်းစားကြည့်ပါအဲ့ဒီပုဂ္ဂိုလ်တယောက်သူ့သားပျက်စီးသွားပြီသူ့သမီးပျက်စီးသွားပြီသူ့စိဘဥစ္စာတွေပျက်စီးသွားပြီသူ့အမေအဖေပျက်စီးသွားပြီသူ့စိတ်ထဲဘယ်နဲ့နေမလဲ မစင်းရဲဘူးလားမငိုရောမငိုဘူးလားစိုးရင်ပူဆွေးငိုကြွေးလိုက်တာလွန်ရောသီလကကဲနိုင်သေးရဲ့လားကဲနိုင်ဘူးအမှန်တန်ဆင်းရဲတယ်အဲသူကိုယ်တိုင်အနာယောဂတွေဖြစ်ပြီအိယာတွေကမထနိုင်ဘူးနာရရှိယောဂဖြစ်နေပြီအဲ့ဒီခါကျတော့စိတ်ထဲပဲနေနေမလဲဆင်းရဲလိုက်တာငါမှဒီယောဂကလာဖြစ်တဲ့ဒီယောဂကဘယ်တော့မှမပြောက်တော့မလဲပြောက်မှလည်းဟုတ်မထင်ပါဘူး ဘရောမြတ်သေးမှလည်းမကြခင်သေးတော့မှထမရဲ့နဲ့ဟောစွေမှုပစွေမှုတွေမစိတ်ဆင်းရဲမှုတွေမဖြစ်ပေဘူးလားတီလာကကဲနိုင်ရဲ့လားအဲ့ဒီအချိန်မှလည်းသူတီလာကတော့လုံကျုံမနေဘူးလားလုံကျုံနေတာပဲအဲတီလာမကဲနိုင်ဘူးအဲတီလာပြည့်စုံုံနဲ့များတော့တီလာပြည့်စုံယုံကိုကျင့်တရားပြည့်စုံယုံအဲ့ဒါလိုကောင်းတဲ့ကျင့်ဝတ်လေတွေလုံနိုင်ယုံစိတ်ထားကောင်းယုံမျှနဲ့တော့ ချမ်းသာပြီလို့လုံလုံလောက်လောက်စိတ်ချလက်ချမနေနဲ့မဟုတ်သေးဘူးတဲ့အဲ့ဒါလို့လောကမှတ်တွေ့ရမယ်လူမှုစည်းစင်းရဲအိုခြင်းစင်းရဲနာခြင်းစင်းရဲစိတ်ပူဆွေးငိုကြွရခြင်းစင်းရဲဆိုတဲ့စင်းရဲတွေနဲ့တွေ့လာပြီဆိုလို့ရှိရဲ့အဲ့ဒီကောင်းတာလေးတွေလောက်ယုံပီလလုံယုံယုံနဲ့မကဲနိုင်ဘူးအဲ့ဒီတရားတွေကမကဲနိုင်ဘူးဘုန်းကြီးတို့ငငယ်ရလေငငယ်တုန်းကဘုန်းကြီးတို့အဘိုးအမတန်သီလစင်ကြယ်တယ် သီလစင်ကြယ်လို့မလို့လူအများယူသေးတယ်ငါးပါးသီလမကြိုးမပေါက်ဘူးအများတန်နိုင်များကူညီတယ်စကားပြောရင်တရားစကားပဲပြောတယ်ငရဲပုဂ္ဂိုလ်တွေလာပြီးတော့တွေ့တယ်ကြုံတယ်ဆိုလို့ရှိရင်လည်းပဲဆွဆုံးမဩဝါဒပေးတယ်သူကိုယ်တိုင်လည်းသူတို့ကသူတို့ဘာပေါ်မကောင်းတဲ့စိတ်ထားတဲ့ဇက်ကမှမထားဘူးစီပါဥစ္စာပေါ်မှာလည်းလောဘယောနေသမျှတော့ယောနေတယ်အလွန်ကြီးတော့မဟုတ်အမှန်တန်တတ်တမဲ့ကြီးတော့မဟုတ်ဘူးပေါ့ အဲ့တော့သူ့အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ပြောစရာပဲတို့သီလလည်းလုံုံနေတဲ့သူများလည်းတတ်နိုင်မမြကူညီတဲ့အမြဲတမ်းတရားပဲနှလုံးသွင်းနေတယ်ဆင်ញင်နေတယ်ဆင်ញင်တာတော့ရှုမှတ်တာမဟုတ်ဘူးဆင်ញင်နှလုံးသွင်းနေတဲ့စိတ်ကနှလုံးကောင်းထားတယ်ဒီလိုဆိုလုံလောက်ပြီအဲ့ဒါလိုထင်စရာပဲဘုန်းကြီးကအဲ့ဒီခါမှာဟိုနှင်းလောက်ပဲ12နှစ်သားလောက်ကိစ္စတစ်ခုကြုံတယ်အကူတယောက်ကကိုရင်တစ်ပါး18နှစ်သား18နှစ်သားကူက အပြင်းဖြားပါလေရောပထမတော့ရိုးရိုးထင်တယ်နောက်ကျတော့ပလိယောကကိုရင်ကပင်္ဂါတရားရောရှိတဲ့တိုက်ထဲမှာသူကဒိတ်ဒိတ်ကျဲပဲနံပါတ်1ပဲပညာမှာရောဉာဏ်မှာရောသူကဉာဏ်လဲထက်လူကလဲတော့ရုပ်ကလဲချော့ဆိုတော့တတိုက်လုံးကအဲ့ဒါသူ့ကိုအမွန့်တင်ရဟိုတချို့တကာတွေများဟိုပင့်စရာပြုစရာရှိလို့ရှိရင်လေ ယဟန်တန်ဃာတွေတွေမဟုတ်ဘဲနဲ့ယဟန်တန်ဃာတွေတောင်အကုန်ပင့်နိုင်တာမဟုတ်ဥမာ10ပါးပင့်နေဆိုအဲ့ဒီကိုရင်တစ်ပါးထည့်ပင့်တယ်ဟောအဲ့လိုပင့်တယ်ဒီတော့အဲ့ဒီသူ့မိကအဲ့လောက်ကြာအောင်တော်နေတဲ့ပုံကိုဖြစ်တယ်ဒါနဲ့အဲ့လောက်ကြာအောင်တော်နေပြီးတော့အများကချီကျူးရတဲ့မှုန်တင်ရတဲ့အဲဒီထဲမှာမနာလိုတဲ့ပုံကလည်းပဲမျက်စောင်းထုတ်တာလည်းဒါရှိတာပေါ့လေထုံးစံမဲ့တဘာဝပဲဒီတော့ အဲ့ဒီပလေယောဂဖြစ်ရောပလေယောဂဖြစ်၃ရက်ရှိဆုံးသွားရော၃ရက်ရှိဆုံးသွားတော့ဟာဘုန်းကြီးလက်ထဲမှာသာလဲဘုန်းကြီးပြုစုနေတာဒကာကြီးဒကာမကြီးတွေလည်းပြုစုတယ်ဒါပေမဲ့လို့ဒီကပိုပြုစုရတယ်ဆုံးသွားရောဆုံးသွားတော့တို့တို့ချင်းချင်းဆက်ကြပါစို့ယောဂဖြစ်တော့ကအဖိုးမသိသေးဘူးနောက်ဆုံးသွားတော့မသိသေးလို့မဖြစ်တော့ဘူးအဖိုးကတခြားအိမ်မှာ哦ဒါနဲ့အလောင်းပြင်ထားတယ်အဲ့ဒါငကူကလူကချောချော တပါလဲခါဖြူဖြူဖြူဖြူပဲအဲ့ဒါအလောင်းပြင်းနေဆိုတော့ပေါင်နာတွေဘာတွေလူကြလိမ့်ရတာကိုလောလောလတ်လတ်ယောဂတန်ကိုရက်ရှိလာမြန်မခံစားရပဲနဲ့၃ရက်နဲ့ဆုံးသွားတာဆိုတော့အလောင်းပြင်ထားတော့ပူချောနေတာပေါ့အဲ့ဒီအဖို့ဟာလေတိတော့ဒီပြင်လူတွေဟာငိုယုံမဲငိုတယ် ဟိုလိုမိတန်းဒီလိုမိတန်းနဲ့ငိုရုံမဲ့ငိုတယ်အဲဒီဖို့ဟာငိုလဲငိုတော်တော်ကြာအလောင်းထပြီးနန်းငိုလိုက်ထနန်းနဲ့အဲ့ဒါလောက်တာဒီအသေးကောင်ကြီးကိုသူနန်းနေတာဆွဲထားလို့လည်းမရဘူးအဲ့ဒီတော့စဉ်းစားကြည့်ပါနန်းလိုက်ဖက်လိုက်ငိုလိုက်အဖို့အဲ့တော့60ကျော်ပြီ60 6နှစ်တည်းတော့မငယ်တော့အဲ့ဒါလောက်လုံနေတယ်ဆိုတော့သူ့စိတ်ထဲမှာဘလောက်ဆင်းရဲနေလဲအမနာကိုမိတောက်နေတာ မိတောင်နေလို့မဟုတ်လို့သူဟာရက်သေးရွာထဲမှာတကယ်လူကြီးလူကောင်းပဲအများရဲ့အယုသိခံပဲသူများကိုတရားဟောနေတဲ့ပုဂ္ဂိုလ်ပဲအဲ့တော့တရားဟောနေတဲ့ပုဂ္ဂိုလ်ကြီးဒီလောက်ကြောက်အောင်အိန္ဒိယမဲ့အောင်လောင်နေမိဟာဘလောက်ပြင်းထန်လဲတိုင်အဲ့ဒီတော့အဲ့လောက်ပြင်းထန်အောင်လောင်တဲ့ညာတိပြဒနာမိလောင်တဲ့အခါကျတော့ဒီအဖိုးကြီးဘယ်ဒီလာလာပြီးသူကယ်သေးလဲမကယ်တော့ဘူးစိတ်ကောင်းစေတနာကောင်းထားတယ်အဲ့ဒီကောင်းကောင်းကောင်းထားတဲ့စိတ်ကောင်းစေတနာကောင်းတွေကသူကယ်သေးလား မခဲသေးဘူးမကယ်တော့ဘူးဘာလို့နေလို့လဲကောင်းတာတော့ကောင်းတာမှန်တယ်လို့နေလို့ဘာမလုပ်မိလို့လဲတရားအာမထုတ်မိလို့တရားအာမထုတ်မိလို့အဲ့ဒါတချို့အသိအမြင်လွဲမှားပြီးတော့တို့ဘယ်သူမှလည်းမကောင်းတာမလုပ်ဘူးကောင်းအောင်နေတယ်တိလာလည်းလုံုံနေစိတ်ကောင်းစေတနာကောင်းထားတယ်ဒါလို့ဆိုတော်ပါပြီတရားအာထုတ်နေစရာမလိုပါဘူးလို့အသိမှအမြင်မှားတယ်မှားအဲ့ဒီအဖို့ဟာအဲ့ဒီသူကြီးဆုံးပြီးတော့9ရက်9လီလောက် ပဲသူဟာငိုလို့မဆုံးဘူးတခွေခွေတမိုင်မိုင်နဲ့အဲ့ဒါအာကိုရမရှိလို့အစတုန်းကအာကိုရကိုလုံမထားလို့ဒီလာလောက်ကိုပဲအာကိုရလို့ထင်နေတယ်ဖယားရှိခိုးတဲ့ကျင့်ဝတ်လောက်ပရိယတ်တဲ့ကျင့်ဝတ်လောက်ပဲအာကိုရလို့ထင်နေတယ်ပရိစိတ်တာလောက်ပဲအာကိုရလို့ထင်နေတယ်သူကကိုတရားစကားဟောပြောတာလောက်တရားစာဖတ်တာလောက်တရားဆင်ခြင်နှလုံးသွင်းတာလောက်ပဲသူကအာကိုရလို့ထင်နေတယ်ဒါလုံလောက်ပြီလို့ထင်နေတယ်တကယ်တကယ်ကြတော့လုံလောက်ကြလားမလုံလောက်ဘူး အဲ့ဒါပြောတာသီလပဒမတေနာကိုခြင်းတရားကိုခြင်းသီလပြည့်စုံယုံကုသိုလ်ကျင့်ဝတ်တွေပြည့်ုံမျှဖြင့်လဲနာဝိတ္တတမပါတိစိတ်ချစိတ်ချရပြီဟူ၍စိတ်ချလက်ချမနေပါနဲ့တဲ့မြတ်စွာဘုရားကအဟုတ်ပဲဒါကြောင့်သီလလောက်တာပြည့်စုံတာနှင့်ဝမ်းသာရှင်ပြစိတ်လက်ချအားရယူလဲမနေနဲ့နေရမလားမနေဘူးတကယ်လို့သာအဲ့ဒီအဖို့ဟာ အော်ဒါတွေဟာငါတကယ်စိတ်ချရသေးတာမဟုတ်ဘူးမကောင်းတဲ့ဒုက္ခဘုံဘဝကလွတ်နိုင်အောင်လောက်ယုံမဲ့ရှိတယ်အဲဒါအိုခြင်းစင်းရဲနာခြင်းစင်းရဲဒေခြင်းစင်းရဲဆိုရင်ပုစင်ငကြည့်ရခြင်းစင်းရဲဆိုတဲ့ဒီစက်ဒီစင်းရဲတွေနဲ့တွေ့လာတဲ့အခါကျတော့ဒါတွေကငါမကယ်နိုင်ဘူးညာတိပြဒနာခေါ်တဲ့ဆွေမျိုးပျက်စီးခြင်းဘောဂပြဒနာခေါ်တဲ့စီစဉ်ပျက်စီးခြင်းရောဂပြဒနာခေါ်တဲ့အနာရောဂါမကြမ်းမှမှုဖြစ်ပွားခြင်းဒိဋ္ဌိပြဒနာဆိုတဲ့အယူပေါက်မှားခြင်းဆိုတဲ့ဒီလိုပြဒနာပျက်စီးခြင်းတွေနဲ့တွေ့တဲ့အခါကျတော့ ဒီလောက်ကလေးနဲ့ငါဟာ600တရားမရပါကလားဂျွန်းပြန်ပြီးလှိမ့်ဆင်းရတာပါလားလို့ဆိုတာသဘောပေါက်ရဲ့သူတရားရှုမှတ်မှာပဲတရားရှုမှတ်လို့မလို့ယုတ်တရားနန္တရားတွေရဲ့အခုပဲဖြစ်ဖြစ်ပြီးအခုပဲပြက်ပြက်သွားတာကိုညံညံမျက်စိအောင်မှဓာတ်ထိတွေ့နေပြီဆိုလို့ရှိရင်သင်္ခါရတရားဆိုတာဖြစ်ပြီးပြက်တာပဲအမှန်ပဲမတည်မြဲတဲ့သဘောမှာတကယ်ကိုစစ်လိုက်တာလို့ဒီလိုသူ့ညာထဲမှာအမြဲတမ်းပဲသိမြင်ဆင်ញမိလို့မလို့ထင်မြင်နေတဲ့အခါကျတော့ ဒီသင်္ခါရကလေးတွေပျက်စီးအပျက်စီးကလေးတွေပျက်စီးတာကိုတွေ့နေရပြီဆိုတော့အပျက်စီးကြီးပျက်စီးတာမှတုံ့လှုပ်အောင်မလားတုံ့လှုပ်ဘူးအဲ့ဒီခါကျတော့ तू ထောက်ရတီးရမရလေဘူးလားအာကိုအားထရမရလေဘူးလားဘာကပေးလိုက်တာလဲဝိပဿနာတရားကပေးလိုက်တာတဏီဝိပဿနာဉာဏ်ကပေးလိုက်တာဟုတ်ကဲ့ဘူးလားဒါကြောင့်မလို့ဒါနပြုယုံသီလစောင့်တည်ယုံကျင့်ဝတ်ကလေးတွေပြုလုပ်ယုံစိတ်ကောင်းနှလုံးကောင်းထားယုံများနေတော့ မလုံလောက်သေးဘူးတဲ့မြတ်စွာဘုရားကဒလောကယရဏမွန်စာအုပ်ထဲမှာယရဏမွန်ဆိုတဲ့စာဆောင်ထဲမှာဒလောကဆိုကြာပါပြီ၄နှစ်လောက်ရှိပြီဒီမှာရဲ့အောင်မလဆိုတဲ့စာရေးဆရာကရေးတယ်အတုပဖိတ်လို့မလို့တဲ့အတုပသွားရတယ်တဲ့အတုပသွားတဲ့အခါကျတော့ဖိတ်တာကလည်းမိတ်ဆွေနှစ်ဦးတဲ့မိတ်ဆွေအတုပနှစ်ဦးဒါကြောင့်စေယုံကြီးရေခဲတိုက်သွားတဲ့အခါကျတော့မိတ်ဆွေနှစ်ဦးကလည်းပဲအလောင်းကနှလောင်းကရှင်ချထားတဲ့အခါကျတော့တဲ့သွားပြီးတော့အလောင်းကိုသူကြည့်တယ်တဲ့ ကြည့်တော့အလောင်းတစ်လောင်းကတော့တဲ့ပေနေလိုက်တာအပြုံးမပြည့်ဘူးတဲ့အဲတစ်လောင်းကတော့သူ့မျက်နှာမှာတဲ့ဝေဒနာကိုအပြင်းထန်ခံစားပြီးတော့မတက်မတာနဲ့သေရတဲ့ပုံပန်းတဏ္ဍသူ့မျက်နှာမှာပေါ်နေတယ်တဲ့အဲ့ဒါတခြားမဟုတ်ဘူးတဲ့အခုနအပြုံးမပြည့်ပုံပန်းနဲ့တွေ့ရတဲ့အလောင်းအဲ့ဒီမိတ်ဆွေကသူကတရားအထုတ်တယ် ဝေဒနာကိုနာနာကျင်ချင်းကြီးခံစားပြီးတွန့်နိုင်ပြီးတရားတဲ့ပုံပန်းမျိုးပေါ်နေတဲ့မိတ်ဆွေကတော့တဲ့သူကတရားအထုတ်တဲ့ပုဂ္ဂိုလ်မဟုတ်ဘူးတဲ့အဲ့ဒါအင်မတန်ကွာခြားကြောင်းအောင်မလားဆိုတာတကယ်လူလဲပဲစာရေးဆရာလူလဲစာရေးဆရာတင်းစာဆရာလူလဲဘာသာတရားလည်းများကန့်ရှင်းလိမ့်မယ်လို့မထင်ရဘူးအဲအဲ့ဒီမှာ तू ကရေးတယ် तू ကရေးတယ်ဒီတော့အဲ့ဒါလို့မိဘဆွေမျိုးညာတကပျက်စီးမှုစိစေဥစ္စာပျက်စီးမှု ယောဂဝေဒနာအပြင်းထန်ခံစားရမှုအစရှိတဲ့ဆင်းရဲတွေနဲ့ကြုံတွေ့လာတဲ့အခါကျတော့ဝိပဿနာအားထုတ်ထားလို့မလို့ယုတ်သဘောနန္ဒဘောကိုအမှန်တိုင်းသိသလောက်သိထားတဲ့ပုဂ္ဂိုလ်ဟာအဲ့ဒါခံရတာတက်တာအဆင်းရဲတက်တာတယ်ဒီလိုမှမဟုတ်ဘူးဆိုလို့ရှင်အခဏတို့ကိုချင်းသီလာကောင်းတာပဲဘယ်သူမှဘာမှမလုပ်ဖဲပဲစိတ်ကောင်းနှလုံးကောင်းထားနေတာတော်ပြီဆိုတဲ့လူတွေကတော့အခဏလိုတွန့်နိုင်ခံရတဲ့လူတွေတည်းပါသွားတာပဲဒါကြောင့်ဆိုသီလလောက်တာသီလ ပြည့်စုံတာနှင့်ဝမ်းသာရှင်ပြစိတ်လက်ချအာရ၍လည်းမနစ်နှင့်တော်ပါလိတစ်ခေါက်ထို့တူပဲ ဒါနလောက်သာပြည်စုံတာနှင့်ဝမ်းသာရှင်ပြစိတ်လက်ချအာရယူလည်းမနေနဲ့လူမှုတောင်းမှုဒါနမှုပြည်စုံပြည်စုံုံနဲ့လည်းပဲစိတ်လက်ချမနေနဲ့ဒါနမှုဆိုတာကတော့သီလလောက်တော့အစွမ်းထက်တာမဟုတ်ဘူးမဟုတ်ပေဘူးလားဒါကြောင့်မလို့စိတ်မချရဘူးကုသိုလ်ကျင့်ဝတ်ကလေးတွေနဲ့လည်းပဲစိတ်ချလက်ချမနေနဲ့တဲ့ကျင့်ဝတ်လောက်သာပြည်စုံတာနှင့်ဝမ်းသာရှင်ပြစိတ်လက်ချအာရယူလည်းမနေနဲ့ကျင့်ဝတ်လောက်ကလေး ပန်တင်နဲ့ကျင့်ဝတ်လောက်စီမီတင်နဲ့ကျင့်ဝတ်လောက်ဖျားရှိခိုးတဲ့ကျင့်ဝတ်လောက်ပရိစိတ်ပရိစိတ်တဲ့ကျင့်ဝတ်လောက်ကလေးနဲ့များတော့စိတ်ချလက်ချမနေနဲ့ဆင်းရဲတွေနဲ့ကြုံလာပြီဆိုလို့ရှိရင်သူတို့ဘာမှမကယ်နိုင်ဘူးတဲ့ဝိဝိတသေနိနာဘာဟုတ်တစ္ဆေနာဝါပနာတရားတွေကိုစာသိသိနာသိသိထားတဲ့ဘာဟုတ်တတမြဖြင့်လည်းပဲတဲ့ဟုတ်လှပြီလို့မနေနဲ့တဲ့ဟောတချို့ကအဲ့လိုရှိကြတယ်တရားစာတွေဖတ်ထားတယ်တရားတွေရှောက်နာတယ်နားတော့စာသိနာသိတွေသိတယ်အဲ့ဒီအသိတွေပဲသူတို့ ဟုတ်လာပြီအောင်းမိတယ်ဒီအသည့်တွေကသူတို့ကမဲ့ဖို့နိဗ္ဗာန်ပို့လိမ့်မယ်လို့ဒီလိုအောင်းမိနေပါရမလဲအဲ့ဒီအသည့်တွေကြောင့်မဲ့သူတို့မာမနာတွေဝင်ပြီးတော့အဘယ်ကိုဆွဲဆွဲချနိုင်နိုင်တာချနိုင်တာဒါကြောင့်မလို့အဲ့ဒီအသည့်တိယုံများနဲ့ဘာဟုတ်သစ္စာခေါ်တဲ့အကြအမြင်တရားအသည့်နာသည့်စာသည့်အကြအမြင်များယုံများနဲ့လည်းပဲစိတ်ချက်လက်ချမနေနဲ့တဲ့အထာဝသမာဓိလာဘေနာသမာဓိရှိပါဆိုတဲ့ဇန်သမာဓိရယုံများနဲ့လည်းပဲစိတ်ချက်လက်ချနေလို့ရလား မရလို့မလို့ဟိုကိုရင်လေးကျွမ်းပြန်တယ်မဟုတ်လားလို့နော်ဘကွင်လေးတော့ကိုရင်ဒိဋ္ဌနော်နာမည်မသိတော့ပါတဲ့ဟဲ့ဒိဋ္ဌကိုရင်ဒိဋ္ဌအထာဝသမာဓိလာဘေနသမာဝိဝိဒတေနိနဝါတိတ်တိတ်ဆိတ်ဆိတ်နေရမှနေတတ်ယုံမျှနေလည်းပဲတဲ့လူတော်သူတော်မတို့လူတော်သူတော်တရားမှကြောက်တယ်လူတော်သူတော်နေရတယ်ဆက်လက်ချင်းဆင်းရဲတယ်လူနဲ့သူနဲ့မဆက်ဆိုင်ခြင်းဘူး ဒါကြောင့်လူသူမရှိရတော့တဲ့တိတ်တိတ်ဆိတ်ဆိတ်နေရမှာပဲတူးတဲ့နေနိုင်နေဆိုလို့အဲ့လိုနေုံမျှနေနေရရုံမျှနေလည်းပဲတဲ့စိတ်ချလည်းချမနေနဲ့တဲ့တချို့ဆရာတော်တွေရှိသားပဲအဲလူနဲ့သူနဲ့မနေရင်လို့ဆိုတက်တဲ့သွားနေတော့တဲ့ကြတော့လည်းဘာမှထိထိမိမိလောက်တာမဟုတ်ဘူးမရီဆိုရင်ဝိနည်းခါဖို့ကြင်ကြံုံတလောက်ပဲအဲ့လိုဆိုတော့ကသီလပြည့်စုံုံလောက်ပဲသီလပြည့်စုံုံနဲ့နာရီပိုင်းနေရုံလောက်ပဲခုနပြောတဲ့ဆင်းရဲတွေတွေ့လာတဲ့အခါကျတော့ခံနိုင်မလားမခံနိုင်ဘူးညွန့်ပြန်ညညွန့်ပြန်ပြန်တာပဲ မြတ်စွာဘုရားဘယ်ကြောင့်မိန်လဲဆိုတော့နိခန္ဓဖုတာမိတိတဲ့ကာမဂုဏ်ကထက်မြောက်ရာဖြစ်တဲ့အနာဂါမိမက်ကိုငါရပြီလို့ဆိုတဲ့အနေနဲ့လည်းစိတ်ချလက်ချမနေပါနဲ့အနာဂါမိမက်ရတောင်မှပဲစိတ်ချလက်ချမနေနဲ့အောင်တဲ့သင်မချမ်းသာသေးဘူးတဲ့ဆင်းရဲတုံးရှိသေးတယ်တဲ့အနာဂါမိမက်ရပြီဆိုလို့ရှိရင်တော့ကာမဂုဏ်အာယုန်နဲ့မတတ်မဲ့တော့ဘူးတတ်မဲ့တဲ့လောဘတွေအကုန်ပယ်ခွာပြီးပြီငြိမ့်သက်ပြီးပြီ ဒေါသတွေလည်းငြိမ်သက်ပြီးစိတ်ဆိုးမှုစိတ်ဆင်းရဲမှုဆိုတာလည်းမရှိတော့ဘူးအနာက